ယေရှုရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌24ရက်3လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်ပြီးတော့ရွှေချက်သူတကွန်နိုင်ဌာပနာပိပွဲတင်တယ်လားဟင်အဲ့ဒါနဲ့တီလာနဲ့ရောနေတယ်ဗျာဟုတ်ကလားဟင်အဲရောနေရင်တော့သူရွှေချက်သူတကွန်နိုင်ပိပွဲတင်ပြောရလိမ့်မယ်ထင်တယ်ဗျာဟင် တီလာကတော့တော်မျိုးဟောနေကြတယ်ဥစ္စာပဲပြောဖို့လိုသေးလားဟင်ဟင်ဟုတ်ကလားဟင်ရွှေချက်သူတဲ့ဗျပြီးတော့တခါတကွန်တိုင်းနဲ့ဗျနှစ်ခုတင်တယ်လေဟင်ဒါပြီးတော့သူနောက်တခါသာသနာပိတ်ပွဲတဲ့ဗျဘယ်လောက်တုန်းဗျသုံးခုရှိတရားဟုတ်ကလားရွှေချက်သူဆိုတာတို့ဇာတိချက်မျိုးကိုဆိုလိုသည်ဟုတ်ကလားလားဟင်မိမိတို့မွေးစဉ်ကာလတုန်းက ဟိုချက်ဆိုတာပါတမဲထင်တယ်ဟိဟုတ်ကလားဟိသူမေးกินဝန်ပိုက်သေးရှိစဉ်ကာလတုန်းကဟုတ်ကလားသူကိုယ်တိုင်သမင်းနေစားလို့လည်းရဘူးပြကွာစားလို့လည်းမရဘူးပြအဲ့တော့မေးกินစားလိုက်တဲ့ဩတာတတိကိုချက်ကျိုးကနေတစ်ဆင့်အဲ့ဒါလေးနဲ့ပါခဲ့ရတယ်မှန်ပါဗျဟုတ်ကဲ့ဟိဒီလိုဆိုမေးပြင်ဝန်ပိုက်ကိုအင်းရဖြစ်နေနေခဲ့စဉ်ကာလတုန်းက တို့စားတော့တဲ့ခရိယာတယ်လေချက်ပြီလေချက်ကျိုးပြီးအဲ့ဒါရဲ့စားတော့တဲ့ခရိယာဟုတ်ကလားဗျာအဲဒီလိုဆိုတို့ဟိုအပြင်ထွက်တော့စားတဲ့ပတ်စနဲ့မတူဘူးလားဟဲ့ဟေးအပြင်ကြတော့ဘုဒ္ဓကနဲ့ကိုစားတကူဗျဟေးအပြင်မှာတော့ချင်းဘုဒ္ဓကနဲ့ကိုမစားနိုင်တော့မိခင်ဝါမြူလိုက်တဲ့အဲ့ဒီသတိတတ္တိလေးကိုချက်ကျိုးရမယ်တပင်ယူပြီးတော့သူချက်ကနေတပင်တွင်းရမှာပေါ့လေစာအိတ်ကို ဟုတ်ကလားဗျာဒီနည်းနဲ့တို့နေခြင်းအိမ်မှာဝန်းပိုက်အိမ်ထဲမှာဖယ်လာတိတွေနေကြရတယ်ဟုတ်ကလားဗျာဟင်အဲ့ဒီဖယ်လာလို့မြောက်လို့မွေးဖွားတဲ့ချိန်ကြတော့ကိုယ်ပကနဲ့ကိုကြည့်လာတော့တဏှာပကကိုတို့ပယ်ရတော့မှာဖြစ်မလားဟုတ်ကလားဗျာအဲ့ဒါလေးကိုသူလည်းဟိုတို့တကယ်တော့ဟဲ့သူနဲ့အသက်ရှင်နေတာတင်နေဟဲ့ဒီလိုတို့သူ့ကိုအလကားပြုတ်လို့ကောင်းမှာမလားအဲ့တော့သူ့နေရာလေးကို တီကြလေးကိုနေတဲ့မြုပ်ရတယ်ဟုတ်ကလားလားအဲ့ဒါချက်တူတာနဲ့မြုပ်တာအတူတူတင်နေဟိဒီတော့ပဲတတူတော့သူကတိချက်မြုပ်တယ်အားလုံးဆိုဘယ်ကဘာပြညာကဘာပြမယုံဘူးလားလားဟိအဲ့ချက်မြုပ်တဲ့နေရာပြောတာတင်နေဟိဟုတ်ကလားလားသူလည်းတို့ရဲ့ချက်မြုပ်တဲ့နေရာဒီဒီမင်းကုန်းရွာတယ်ဗျာဟိအဲ့ဒါမင်းတို့မင်းကုန်းရွာချက်မြုပ်တဲ့နေရာလေးကိုချက်မြုပ်တဲ့နေရာမှန်တိတံလို့ ဟုတ်ကဲ့တကွန်တိုင်းဆိုတာလောက်ရတယ်နော်မှန်ပါဗျာဟုတ်ကလားဗျာဟင်တူဝင်ဆရာတော်ဘုရားကြီးတို့ကြတော့ဘုရားဖြစ်နေဒီတာကိုယ်ွယ်သွားတယ်နော်ဟင်ဒီချက်ပြုတ်တဲ့နေရာလေးမှသိအောင်လေတို့ဒီမှာတော့ရွာလက်ကောင်ဖြစ်နေတော့အခါရဝဖြစ်မှာဘလို့ဟုတ်ကလားဗျာဘုရားဖြစ်ခဲ့ရင်လေယူသေးရင်တော့ကောင်းတာပေါ့ဗျာမယူသေးရင်အခါရဝတွေဖြစ်ကုန်ကြမှာပေါ့ဟုတ်ကလားသူ့သူရဖို့တဲ့အတုသူရဖို့တွေများသွားလိမ့်မယ်တဲ့ဗျာဟုတ်ကလားဒါမှဘုရားအသာ ဟုတ်ခလားတကွန်တိုင်းဟင်တကွန်တိုင်းရဲ့ဘောကြတော့ဖရားတယ်မဟုတ်လားအဲဘောကြတော့ဖရားနဲ့သွားမှာပါဗျဟင်အဲ့တော့ဒီဟိုချက်မြုပ်တဲ့နေရာမှန်တိအောင်လို့တကွန်တိုင်းတိဆောက်ပြီးတာတယ်ဗျအဲ့တော့တို့တကွန်ဆိုတာရှိတယ်နိတကွန်တိုင်းဆိုတာဟုတ်ကလားဟဲ့တကွန်ဆိုတာတို့အလံတို့တကွန်တို့ဆိုတာအတူတူတင်နေကြဟင်အလံတကွန်ဆိုတာအတူတူပဲမဟုတ်လားဟင်တကွန်ထူတယ်ဆိုတာနဲ့အလံထူတယ်ဆိုတာဟော ဟုတ်ကလားဗျအဲ့တော့တို့တံများရှေ့ကိုတတ်ထွက်လို့ရှိရင်ဟောတို့တကုံပါရတယ်အလံပါရတယ်တဲ့နဲ့ဟင်တတ်တော်ဥမှာအလံပါရတယ်ဘာဖြစ်လို့တော့ဟုတ်ကလားဒီအလံတကုံကိုကြည်ခြင်းအပြင်မိမိရဲ့တတ္တိရောယုံကြည်ချက်မပြင်းနိုင်ဘူးလားဟင်အဲယုံကြည်ချက်ပြင်းလာရင်ယုံကြည်မှရဲတင်းတိတ်ဆိုတော့ဝရိယပါတာဟုတ်ဗျဟင်ဟုတ်ကလား ဟင်ဘုံငါမျိုးရှိတဲ့ထဲမှာယုံကြည်ချက်တွေအရေးကြီးဆုံးတယ်လေဒီဘုရားအင်အားတတိပြောတာလေယုံကြည်တဲ့အင်အားတတိအကောင်းလာရင်ရဲတင်းတဲ့အင်အားတတိဝရိယပါနိုင်လားအဲရဲတင်းတဲ့ဝရိယတတိပါလာရင်သူတတိအားကောင်းမကောင်းနိုင်ဘူးလားအဲတတိအားကောင်းလို့ရှိရင်ကိုတိလူတဲ့အတိနေရာကိုထားလို့တဲ့နေရာကိုစိတ်တော်တီတီတန်းတာမဖြစ်နိုင်ဘူးလား အဲစိတ်တည်တည်တတ်မှဖြစ်နိုင်ရင်ကိုလုံးမဲ့အလုပ်ရဲ့အကြောင်းကိုကွဲကွဲပြားပြားသိနိုင်တဲ့ပညာအားကောင်းပါနိုင်မလားအဲ့တော့ဒီအာဏာမျိုးမှာယုံကြည်ချက်တဲ့တရားအားဖြင့်အတိကတင်ဟဲ့ဟုတ်ကလားဟင်အဲ့တော့တို့ဒီဟိုတတ်ထွက်တဲ့ပုဂ္ဂိုလ်တွေဟိုတတ်ထွက်တဲ့ကာလကြတော့ဟဲ့ရှိကအလံတူပြီးထွက်ရတယ်လားဒီအလံတူထွက်တယ်ဆိုတော့နောက်ကလိုက်တဲ့ပုဂ္ဂိုလ်တွေဟိုတုတ်တက်ကိုသူကြည့်ပြီးတော့ယုံကြည်စိတ်ကြတဲ့တရားသိကောင်းဖြစ်နေတယ်ပြီးတော့ ပြီးတော့ဟိုစစ်သွေးစစ်မှန်တွေကရေတင်းရဲ့စိတ်တွေမူးနေဘူးလားအလံလေးကတစ်ဖြတ်ဖြတ်ဖြစ်သလိုဟုတ်ကလားသူ့အတိုင်းလုံးမှာလည်းတစ်ဖြတ်ဖြတ်နဲ့တခါတော့စစ်သွေးစစ်စိတ်တွေပေါက်နေရတယ်ဒါမို့တို့တအူးတွေကြတော့ဟဲ့တုံဆိုတဲ့အလံပါဗျာဟုတ်ကလားဗျာတို့ဒီမှာလဲပဲဒီမှာတို့တကုံဆိုင်ဟုတ်ကဲ့ဟဲ့ချက်မြုပ်နေရတကုံဆိုင်မှာထင်းနေ ဒါတကွန်တိုင်းထူတာနဲ့တကွန်တိုက်တာတူတူတင်နေဟိအဲ့တော့ဒီတကွန်တိုင်းကိုကြည့်ပြီးဩဘုရားသားတော်ဘုရားသာသနာနဲ့ကြုံတုံးဟုတ်ကလားဒီလိုကြည့်လို့ရှိရင်ဒီလိုဖြစ်တယ်ဆိုတော့တရားအားတော့ဒီတကွန်တိုင်းကိုကြည့်ပြီးမဖြစ်နိုင်ဘူးလားဟိဟုတ်ကလားဗျာအဲ့တော့ဒီဘုရားရဲ့သာသနာဘုရားရဲ့ဆုံးမကတို့မြူသားခြင်းမှာရခလားဗျာဟုတ်ပါဘူးဗျာဟိဟုတ်ပါဘူးဟိအမြူသားခြင်းမှာရခလားဗျာအဲတော်သားခြင်းရင်လားဗျာရပါပါ ဟုတ်ကလားဟိဟိအဲတို့ဟိုဗမာချင်းမလားဗျတခြားလူမျိုးချင်းလားဗျအဲရနိုင်တာပဲဗျဟုတ်ကလားဗျအဲပြီးတော့တို့သာသနာမှာဟိုဗုဒ္ဓဘာသာတရားပြီးဗုဒ္ဓဘာသာအတွက်ကိုထားကြတာမရှိဟင်ဘုရားရှင်ကြီးဘာသာကိုလည်းပူဇော်ပြုဘူးလူမျိုးကိုလည်းပူဇော်ပြုတကယ်အရှိအရှိတိုင်းဟောတာတာတယ်ဟုတ်ကလားလောဘပြီးလူကျင်တာတဲ့ဘောဒါတို့ဗုဒ္ဓဘာသာမှာလားဟဲ့တခြားဘာသာကမလူကျင်ဘူးလားတခြားလူတွေကလူကျင်စိတ်ဆိုမရှိဘူးလား ရှိတာပဲပြီးတော့ဒေါသပြီးတစ်ဖက်သားကိုပြင်းမှန်းတတ်တဲ့သဘောဟုတ်ကလားဗျအဲ့တော့တို့မကြည်ချမ်းစိတ်ရှိရင်ဗုဒ္ဓဘာသာမှာပြင်းမှားသလားကျန်တဲ့လူလူမျိုးတွေကမပြင်းမှားနိုင်ဘူးလားတခြားဘာသာဟောအပြင်းမှားမှာပဲပြီးတော့မောဟပြီးဒီဝေမိန်မောတတ်တဲ့သဘောဟုတ်ကလားအဲ့ဒါတို့ဗုဒ္ဓဘာသာမှာငေးကြီးငင်းငင်ရှိပါလားတခြားလူမျိုးကမရှိနိုင်ဘူးလားတခြားဘာသာဟောဒီလိုဆိုရင်ဘုရားဟောတဲ့တရားတော်ဒီတို့တင်ကိုယ်သာတူထားသလား အားလုံးတဲ့ထင်တယ်အဲလူတဲ့ကူသာပြုထားသလားနတ်တွေရောပါနိုင်မလားဓမ္မတွေရောပါနိုင်မလားဟင်းဒီတိုင်းနဲ့အော်ဝတ်တရိခံတွေရောပါနိုင်မလားအပါနိုင်တာပဲဖရာလက်တို့ကလည်းတို့နွမ်းနာသားတို့ဖာနာသားတို့ဆိုတာရှိသွားတာပဲထင်ဟဲ့ဟုတ်ကလားဟင်အဲ့တော့တို့အကုန်လုံးတွေကိုသာပြုထားတာပဲဟုတ်ကလားဗျာအဲ့တော့အဲ့ဒီဘက်ကတို့အယုတ်တရားတွေခေါ်มาတယ်ဟဲ့ဟင်ကြိုက်စိတ်ဟုတ်ကလားမုံစိတ်ဟုတ်ကလားမတိနူနာစိတ် ဒါရောအယုတ်တရားတွေတင်နေဟိသူတို့နဲ့ပေါင်းရင်ဒုစိတ်ဒီတဖြည်းဖြည်းနဲ့ဟိုယုံညံ့မှာပဲရှိတယ်တင်နေဟဲ့တဖြည်းဖြည်းယုံညံ့မှာဖြစ်တဲ့အတွက်လည်းအယုတ်တရားထင်ကြလားပုဂ္ဂလာပါပြီးတော့ဒီစိတ်တွေဘသူသုံးမလဲဆိုအောက်တန်းသားဖြစ်တဲ့တိရစ္ဆာန်ကိုသုံးတာတင်နေဟိအဲ့တော့တိရစ္ဆာန်ကင်တဲ့ပစ္စည်းကိုတို့လူသုံးတဲ့အတွက်တို့ရောမယုံညံ့နိုင်ဘူးလားဟင်းဒါမှမဟုတ်လည်းယုံညံ့တယ်တရားလို့ပြောတာအဲ့တော့ဒီတရားတွေကိုပယ်ကျင်လို့ရှိရင် ဒီယုံကြည်ချက်တရားမပါမပါဘဲနဲ့ရမလားဟင်ဝရိယဆိုတော့ရေတုသိမပါဘဲနဲ့ခေါ်ရမလားပြီးတော့တတိဆိုတော့အင်္ဂုံမှတ်ရှုမှတ်တဲ့အင်္ဂါတတိမရှိဘဲနဲ့ခေါ်ရမလားဟင်ပြီးတော့ကိုထားလို့တဲ့နေရာတတိမတီဘဲနဲ့ခေါ်ရမလားအဲပြီးတော့တတိတော့တီပြီးကိုထားလို့တဲ့နေရာရဲ့ဖြစ်ပျက်ကိုမမြင်ဘဲနဲ့ခေါ်ရသလားဟုတ်ကလားရေအဲ့တော့တို့ဒီအယုတ်တရားကိုအမြတ်တရားနဲ့အသာထိုးတဲ့နေရာဒီအင်္ဂါတတိဆိုတော့ပူရိပါမှာပဲ ဟုတ်ကလားအဲ့တော့ဒီတပွန်တိုင်ပြီးအဲ့လိုယုံကြည်ချက်စံအားတယ်မလားဟုတ်ကလားအဲ့ယုံကြည်တယ်လို့ရဲတင်းတဲ့စံအားတယ်မလားဟုတ်ကလားဗျာဟင်ဒီလိုလုပ်ရင်ဒီလိုဖြစ်တယ်ဟင်ယုံကြည်တဲ့ကိရိပေါ်သိခြင်းလို့အလံထူပြထားတာပါဟုတ်ကလားဗျာဟင်ဟင်အဲ့ပြီးတော့ဘုရားသာသနာနဲ့ကျုံနေတဲ့ဘုရားသားတော်တမီးတော်ဟာ ဒီလိုလို့ရင်ဒီလိုဖြစ်ရမယ်ဆိုတာဟောယုံကြည်ချက်မရှိနိုင်ဘူးလားအဲဒီလိုလဲယုံကြည်ချက်ရှိရမယ်ဟုတ်ကလားဗျအဲ့တော့တို့စစ်တိုက်တဲ့တတ်တော်ဦးတွေကြတော့ဟိရှေ့မှာအလံထူပြီးတော့တက်ရတာတယ်ရှေ့မှာအလံကန်တိုက်တပ်ဖွဲ့တော့ရှိရသေးတယ်တို့မို့တခုဖြစ်ကြရင်အလံကန်တယောက်တော့ရှိရတယ်တင်တယ်အဲ့ဒီအလံရဲ့ဟိုလေးရဲ့လှုပ်ခတ်မှုတိုင်းအလံလည်းတလွင်လွင်တလူလူနဲ့ဟုတ်ကလား တလာလို့မြည်ဒီလေရက်ပင်အားကြောင့်အထက်ကိုယ်တာလွင့်လူတက်တယ်ဟုတ်ကလားဟင်အဲအလာလို့မြည်ဒီလေရက်ပင်အားကိုအမြဲယူရတယ်ဟုတ်ကလားဟိတို့လည်းတော့တရားဆိုတဲ့ပင်အားလေးရှိရမယ်ထင်တယ်အဲဝရိယဆိုတဲ့ရေတင်းတဲ့ပင်ပင်အားဟောဒီကြံတဲ့ဟိုဘူရီအင်အားတွေဟောအဲ့ဒီအင်အားလေးနဲ့တို့လူဖြစ်တာတော့ဟင်နောက်တစ်ခါလူဖြစ်ပြီးတဲ့အချိန်ညာမယ်ဟင် ဟင်ဟုတ်ကလားဟိဓမ္မဘက်ကလည်းတိတယ်ဆင်းနေရမယ်ဘုံတပူဘက်ကဟောတိတယ်ဆင်းနေရမယ်အသိဉာဏ်ပညာဟောဒီလိုဆိုဟိုရုပ်သွားသလားမြတ်သွားသလားဟုတ်ကလားဟိတကယ်လို့ဒီတဲ့များသီလာအားရောတို့တရာအားတွေရောအားကောင်းလာလို့ကိုတို့တော်လည်းတော်မျိုးလည်းမျိုးပေါ်ရာတော်ကြတဲ့တော်လိုက်လေရီယာတွေလှုပ်ယူရတာတယ် ဟင်ဟုတ်ကဲ့မျိုးရောမျိုးလူမျိုးသားမဟုတ်လားကထိုင်နေလို့ရတာဟင်အဲမျိုးနဲ့တူအောင်တော့လုပ်ရတော့တယ်ဟုတ်ကဲ့အရောင်းဝင်နဲ့ဟိုအကျိုးပေးတဲ့ပုဂ္ဂိုလ်ရောက်တယ်လားဟဲ့ဟင်ဟိုအမူဒါနဲ့အကျိုးပေးရအမူဒါလားဟဲ့အဲလုပ်ရတာပဲဟုတ်ကဲ့အဲ့တော့လူအဖြစ်ဟာအဲကျင့်နဲ့တိတ်မထူပါဘူးတဲ့မှာဟင်ကျက်လည်းပဲအိတ်တန်းစင်းကအိတ်တန်းတဲ့ရက်ပြီးရှာနာပါရတဲ့လူကြီးပေါ့ မတူပါဘူးဗျဟင်ကြက်ကညနေ6နာရီတော့အိမ်တန်းတက်ပါဒုက္ခတွေအိမ်တန်းတက်တက်ပါဘူးဟင်တိုင်းကျက်နဲ့တို့နဲ့ဘသူကဟင်အာဟုတ်ကလားဗျဘယ်နဲ့တော့ဗျဥကိဦးလားဥဝေကိုလားဟင်ဟင်ဥကိဘယ်နဲ့တော့ဟင်ကြက်ကမနဲ့လင်းငါအိမ်တန်းဆင်းတို့ကတချင်ကဆင်းလို့အိမ်တန်းဟင်တချင်ဆင်းလို့ ဟုတ်ကလားကြက်ကညနေနေကြောက်ပြီးဆိုရင်အိတ်တန်းတက်ဟုတ်ကလားသူကခုနှစ်နာရီပေါ့ရှင်းနာရီပေါ့အဲတိုင်းသူကကြက်တဲ့အချင်းချင်းနဲ့လူသားလားကြက်တဲ့အချင်းချင်းနဲ့လူသားလားဟာဟာတိုင်းဒါကြက်တဲ့အချင်းချင်းနဲ့လူသားတွေပေါ့ဟုတ်ကလားဗျမခံရင်မောင်များတို့ဒီလိုပြောတော့ဟင်ခံရင်လားဗျ ဟာဟုတ်ကလားဒီမခံကြီးလားမခံကြီးလားခင်ဗျားတို့ညင်းနိုင်လို့လားဟုတ်ကလားဗျာဟင်ပြီးတော့ကြက်မှာလောအယုတ်ပြည့်နဲ့ဘဝလာဖြစ်တာလောဘတို့တော့ပြီးဟုတ်ကလားဟင်သူတဝန်းစာပဲယူတယ်ထင်တယ်နှစ်ဝန်းစာယူသလားလက်ရှင်လာစာယူသလားတပတ်စာယူသလားတလစာယူသလားတို့ကြတော့ ဟာခင်ဗျားနေမှာပါဗျာတို့ကျန်တာမယူပါဘူးခင်ဗျာဟင်တို့ဟာဒီကျန်တာတွေရောဒီလိုပဲလားကြားတော့ယူတာပဲလားဟင်မယူယူမဟုတ်ပါဘူးလားတို့ဟာတွေတော့ဟင်ဟင်တရက်စာတုံးဝတော့ဟဲဒီလိုပဲထင်တယ်အာခင်ဗျားကြီးကစာပြောတယ်ဦးပြားကြီးဟင်ဒါမှမဟုတ်ခင်ဗျားပြားဖြဲ့ပြားဦးပြားဖြဲ့နိုင်မှာပါဟင်ဟင်ဘယ်တော့ဦးလုံးချင်းမှာတော့ခင်ဗျာဟင် ဟင်အဲ့တော့ကြက်တီမှာကြည်ကံလောဘပေးထားဟုတ်ကလားဟင်သူ့ငိုရွာကြက်ကတော့တခင်ရှိလို့ထားပါတောကြက်ကတခင်ရှိဘူးလားဟုတ်ကလားအဲ့တော့အဲမြို့မှာဟိုမြို့မှာသာရှိရလားဟုတ်ကလားဆောင်းလည်းနည်းနည်းပမာသာရှိရလားငွေရှိလားငွေတလားဟင်ကြက်မှာပူတလားမပူပါဘူးလားအဲမပူတလို့တော့ငွေကြတော့သူ့ကံကျိုးပေးတယ်သူမစားဘူးလားစားရတာပဲ ဟုတ်ကလားဗျအဲ့တော့တို့ပူပူတဲ့ပုဂ္ဂိုလ်တွေကစကားနေရင်အချောက်တိုက်ကိုကိုကိုယ်အိမ်ကိုမရှိတာဖြစ်တယ်ဟုတ်ကလားဗျဟင်ဟုတ်ကလားဗျသူကံတတိသူအကျိုးပေးတော့ပြင်တော့သူအချိန်လေးနဲ့သူစားနေရတာဗျဟုတ်ကလားအဲ့တော့တို့လူတွေကိုလောဘပူကြီးတယ်ထင်တာပါပဲဗျာဟင်အာဘယ်လောက်ကြီးတော့ဟုတ်ကလားဗျအဲတို့တွေတသက်တာဖူးလုံးပြီကျင်납လား သားသမီးအတွက်ကြံသေးတယ်လေမှန်ပါဗျာဟင်ဟင်ဘယ်သားဘယ်သားကဘယ်လိုဘယ်တီးတီးဘယ်သမီးဘယ်သမီးကဘယ်လောက်နဲ့ရှိဦးမှာပဲအဲသားသမီးအတွက်ပဲဖူလုံးနဲ့ထားလားကျင်နပ်လားအဲမိတွေအတွက်နည်းနည်းစဉ်းစားအောင်ပါဟင်ဘယ်တော့ရောပြည်ကုန်မတုံးကြဟင်ဟုတ်ကလားတိုင်းကြက်တာဝင်ကျင်လားဝင်ကျင်လားတို့လူတွေကဝင်ကျင်လားဝင်ကျင်လားအဲလူဝင်ကျင် ဟင်ဟုတ်ကလားဗျာဟင်တေတော့မှန်ပြီဘူးဗျာကြည်စမ်းအဲ့တော့ကြက်မှာမဲဖြစ်လာတဲ့ပြည်စည်းကိုတူလောင်မထားတဲ့အတွက်သူ့မှာတော့ကရှိပါဟင်ဟောသူ့မှာတော့ကလုံးလုံးမရှိဘူးမဲဖြစ်လာမစားမလည်းဘူးဟုတ်ကလားဟုတ်ကလားဗျာမဲဖြစ်လာတာအတွက်ခြံမထားတဲ့အတွက်တော့ကလည်းငါသာလေးညဘယ်လိုများနေမလဲအဲဘယ်သူများများဘယ်နဲ့လဲဘန်းရှိကြက်မှာလေဘာတော့မှမရှိဘူးတို့လူကြတော့တော့ကမရှိဘူးမဟုတ်ဘူးလား အာနင်းနေလားများများလားဗျာဟင်ဟင်တော့မရှိတော့ဟောဟင်ရှိတော့ဟောဒီတဲ့ဒီဘူရှိဒီတဲ့ဒီဘူတော့ကရှိတယ်ဟုတ်ကလားဗျာဟင်တိုင်းကြက်လောက်တော့ဘယ်လိုကြက်ထက်တော့ငါကြက်လောက်တော့ငါကြက်လောက်တော့ပါဗျာဟုတ်ကလားဗျာဟင်ကြက်တဲ့နေတော့ညဟင်ပြီးတော့ကြက်က အဲတို့တော့ကြတော့မဲ့ကလေးတွေပြောရမှာပေါ့လေဒီရွာကျရွာနေတော့ဥပမာနိုင်လို့မရအောင်ဟင်အေးအိမ်တန်းတက်သွားလေအဲတချင်းတအေးအေးတေးကြော်ကြော်နဲ့တက်သွားဟုတ်အိမ်တန်းဆင်းတော့လေတချင်းလေးဆိုလို့ဟေးသူတို့ဘာသာဘာဝအလားတေးလေးကြော်ကြော်နဲ့ဆင်းလာတလောက်တော့ကကင်းဟင်တို့တွေကြတော့ဟိုအိမ်တန်းဆင်းတော့တချင်းဆိုလို့ထွက်လာကြတာလားအဘာဖြစ်လို့တော့ လောကတွေများကြတယ်ပါဗျာ။ဟာဘာဖြစ်လို့တော့များခင်ဗျာ။ဟင်ဆယ်မဲမသိကြတယ်ပါဗျာ။ဟုတ်ကဲ့ဗျာ။ဟင်အဲအိတ်တန်းတက်တော့ဟောအဲတချင်းထုတ်ပြီးတက်သွားတာပေါ့။မတက်နိုင်ရပါဗျာ။ဟုတ်ကဲ့လား။ဟင်အိတ်တန်းနာဒီကကနာကတော့ကိရိတာကနာမခိုင်းဘူးဗျ။ငါချင်းကကြပါပါပါပါဒေမေဒေမရဘူးဘယ်လူဘယ်လူဘယ်လူဟင်ဒီဒီအမေမှနေမကုန်သေးဘူးလက်ပြင်ကအတွက်လုပ်ငန်းစီမံချက်ဒီကိရိတာကချပြီးပြီဟုတ်ကလားဟင်မောလုံလို့ပင်ပန်းလို့ အိပိယဆိုတော့အိပိယဖေးလို့သူတို့ဖင့်ပန်တာမယ်နဲ့တင်ကဘယ်ချင်းထားမလဲဘာလို့ရမလို့နဲ့မှားလိုက်သေးတယ်ထင်တယ်ဟင်ဟုတ်ကလားဗျအဲ့တော့ဟုတ်ကဲဘယ်ချင်းထားပါမယ်ဆိုမှခင်ဗျားတို့အိပ်ပြင်ပြူတာဟုတ်ကလားဗျကဲတယ်နဲ့တုံးဗျဟင်ဟင်တို့လူတွေတို့လူတွေအဲ့လောက်တိတူတယ်ဟုတ်ကလားဗျအော်တာတာစိတ်တွေအယုတ်စိတ်တွေဟုတ်ကလားဟဲ့ တကယ်လို့တို့တီလာလည်းစင်ကြယ်မယ်ဗျာဟုတ်ခလားဟင်တီလာစင်ကြယ်ခြင်းလီအကျွေးကျင်းလို့ထင်တယ်ဟဲ့ဟုတ်ခလားဒီတုဒ္ဒတရေစိတ်နဲ့ကြံပြီးမယ်ပြောဆိုမယ်ပြုလုပ်မယ်ဟုတ်ခလားကြံပြီးတော့ဓမ္မတာကျွေးတယ်မှာပေါ့ကိုယ်တည်းလည်းသူများကြံသိခံရမှာပေါ့ဟုတ်ခလားကိုကဟိုတတ်မယ်လို့ဒီလိုလည်းကျင်းရင်ကျင်းမှာပေါ့လေဘုံမို့တတ်ဖို့ရင်လည်းသူများခိုင်းရင်ခိုင်းမှာပေါ့လေလဲလဲနဲ့ ဒီလိုဆိုရင်ငေါငါမှုကျွေးတင်မယ်ဟိတို့လည်းဒီလိုတော့သူများသာခိုက်တော့ဟုတ်ကဲ့တဲ့တကယ်လို့ကိုယ်တိုင်တန်တုံးဆုံးတန်အားနဲ့ဖက်ပါလို့ရှိရင်ကိုယ်ကြတော့လေမနောခံရောဝစီခံရောကာယခံရောတန်တုံးဆုံးနဲ့ထွက်ပါမှာတော့ဒီလိုဆိုဟိုပါဏာတိပါတာခံကျွလွန်ရင်တို့ကျွေးမတင်ဘူးလားတို့ထင်းသိရင်ကျွေးမကင်းဘူးလားကျွေးကင်းတဲ့ပုဂ္ဂိုလ်ဟာ တောကအေးတာပါပဲဟုတ်ကလားကျွေးတင်တဲ့ပုဂ္ဂိုလ်ဟာညလည်းပူပူနေ့လည်းပူပူဖြစ်ပါလိမ့်မယ်ဟုတ်ကလားကြာနေသူဥစားလို့ဒီလိုဒီသုံးချက်နဲ့တွေ့ရမှာပဲလေဒီအကုန်လုံးဒီသုံးချက်နဲ့တွေ့ရမှာမဟုတ်လားအဲ့တော့တို့ဒီလိုရာတီလာကိုအဲကျွေးကင်းအောင်တီလာကိုစောင့်သိရမှာတယ်လေဒီစိတ်မှအယုတ်တရားဖြစ်တဲ့လောဘလေးပေါ်လာရင်ဆံရကိုလုံမရအောင်မိပရဏကုံလက်နဲ့ဖြည့်ဖြစ်ရမှာတယ် ဟုတ်ကလားဒီစိတ်မှာမခံရင်စိတ်ကလေးဒေါသလေးပြမလို့စိတ်ကလေးပေါ်လာရင်လည်းပဲဟုတ်ကလားထိုင်ရကိုလို့မရမေးတရဏဂုံလို့ခေါ်တဲ့တတိလက်နဲ့ကလေးနဲ့ထင်တယ်ဟဲ့ဟဲ့ဖြောက်ဖြက်ဖြက်ကြည့်ရမယ်ဟုတ်ကလားဗျာပြီးတော့အဲ့ဒီနှစ်ခုဒီတခိုးတို့မြေပြီးအမောင်ရှိမှခိုးလို့လားဗျာနေကြီးကြောင်တာခိုးတဲ့တခိုးနဲ့ပါဟဲ့ဟိုတတိမဲ့လို့မတိမှကြိုက်စိတ်ပေါ်ရတာတယ်ဟဲ့ အဲမတိမှမုံစိတ်သွားတာတယ်ဟဲ့အဲ့တော့ဒီမတိစွာလေးပေါ်ခွင့်ကိုအယုတ်တရားမရအောင်တတိလေးနဲ့တို့တရဏဂုံတစ်ခုတစ်ခုတင်နေဟဲ့တရဏဂုံသုံးခုမှာလေဟိတစ်ခုခုကိုဒါလေးဟိုစိတ်ကိုအလုံးမပေးဘဲနဲ့စောင့်သိနေရမှာတင်လေဟိမိမိစိတ်ဒီအာယုံနောက်ပါမသွားအောင်ဟုတ်ကလားအာယုံနောက်ကကိလေသာပြီးမိမိစိတ်ကိုပြေးမကမ်းနေအောင်ဆရာတကားတော့တတိလေးနဲ့စောင့်လာတာတင်လေဒီလိုစောင့်နေရင်တို့ ကျွေးမကင်းဘူးလားဟဲ့ကျွေးကင်းတဲ့ပုဂ္ဂိုလ်တကားဖွင့်အေးရပါတယ်ဟုတ်ကလားဟဲ့ဒီကျွေးရှိတဲ့ပုဂ္ဂိုလ်ကတကားဖွင့်မအေးရတာမဟုတ်လားဟဲ့ဟုတ်ကလားဗျပြီးတော့ကျွေးကင်းတဲ့ပုဂ္ဂိုလ်ဟာကိုရှာတယ်လို့ကိုကိုမဖြစ်နိုင်ဘူးလားဒီသူများဆက်တရားမှလို့တော့ပဲနဲ့ဟုတ်ဗျဟုတ်ကလားဒီလိုဆိုရင်တို့ဒုက္ခဒီတရားသိနေဝရိယစိတ်ကလေးရဲ့ပင့်တင်အားကြောင့်လူမှနတ်တို့ရောမဖြစ်နိုင်ဘူးလားဟင် ဒါဆိုတပုံသွားတလူနဲ့တလူလူတော့ရမှာလေဒါလိုရည်ရည်တို့လူဆိုတော့တို့ဟိုပါပါပြန်ထားတာဟုတ်ကလားလူဆိုတာတလူနဲ့အလံတကွန်လေးကဲ့သို့တလူနဲ့တလူလူတော့ရမှာတင်ဟဲ့ဟုတ်ကလားဒါမှလူလို့ပြောတကယ်လို့နတ်ဘုံရောက်လေအယုတရားတွေမပါဘဲနဲ့ကံကြိုးလေးတို့ခံစားရမှာတင်ဟဲ့တုံးတာတုံးရမဆွဲလို့ရှိရင်ဒါကံကြိုးပြီးခံစားရတင်တယ်ဟုတ်ကလားအဲဘယ်အာယုံဖြစ်ဖြစ် သုံးတာသုံး၍မဆွဲလို့ရှိရင်အမွေရပစ္စည်းထိုင်စားတာမဟုတ်ဘူးလားဟုတ်ကလားသုံးလဲသုံးလဲဆွဲလဲဆွဲတယ်ဆိုရင်တော့အမွေရနဲ့မလောက်လို့အကျွေးယူပြီးစားတာအဲဆွဲတယ်ပြီးတယ်ဆိုတာကျွေးပြီးဟိုစရင်သိခံရတာပဲမဟုတ်ဘူးလားဟုတ်ကလားအဲ့တော့တို့သာအာယုံသုံးကြတဲ့ကသူတကမှတ်သလားသူတကမှတ်သလားသူတကကြီးတဲ့အဲကျသူတကကြီးတော့တယ်သူတကမှတ်တာရှိသလား အဲ့တော့သူတက်ကမှတ်ထားရင်တွေးရရှိလားရရရှိလားအဲ့တွေးရရှိရအဲ့တော့တို့တနေ့တနေ့အဲဟိုတေးတာသွဲတာတွေမှတ်ထားတာတွေကကိုယ်တက်ကဘယ်လောက်ရှိတော့သူတက်ပေးရရှိဘယ်လောက်ရှိတော့ဟင်ရရရှိရှိဗလားတို့တဲမှာအဲ့ရရှိမရှိဘူးဟင်တိုင်းပါတော့တွေးရရှိတယ်လားအဲ့တွေးရရှိတယ်ကြီးတယ်လားတွေးရမှာတွေကြီးတယ်လားများရပါတယ်ဒီပါလေဗျာ။အာမခင်ဗျာရမ်းတော့ရမယ်ဒုက္ခတွေမဟုတ်ပါဘူးခင်ဗျာထင်မလို့ဟုတ်လားဒုက္ခတွေ ဟိုဟိုလူကြီးပြောတယ်လို့ပဲလားဟင်တွေးရန်ရှိသေးလားဒါတွေရန်ရှိသေးလားအဲလုံတော့ဝေဒီကိုယ်တို့ကြီးမဟုတ်တာမေးလို့မလုပ်တာနဲ့တူပါတယ်ဟာဒါမလျှောက်ရဲလို့ဒါဖြစ်လို့တို့အာလုတ်ပြောမပြအေးဟင်တို့ကတွေကပေးရန်ရှိသေးရဲ့နွားမြင်းနွားသိပ်ပေါင်းနွားနောက်ပါသွားပြီဟုတ်ကလားဟင် ဟေးတွေ့မြင်တော့တွေ့စိတ်ပေါက်တွေ့တော့ပါသွားပြီသူစိတ်နဲ့အဲ့တော့သူစိတ်နဲ့ဆွဲတာမှမများဒါတေးထားတာမဟုတ်လားတေးတယ်ဆွဲတယ်သိတယ်တူတူရောမဟုတ်လားဟုတ်ကလားဗျာအဲ့တော့သုံးနာသုံးရေမဆွဲအောင်ဟေးဒီလိုလုပ်ရေတို့လူမနတ်တို့တယ်မကဘူးလူမပြမာတို့တော့မဖြစ်နိုင်ဘူးလားပြမာဆိုတာအများထက်သွားတာပြောတာလေညသွားပြီအဲအာယုံသုံးသုံးသူမဆွဲတော့ဘူးလေဟောပေါ့တို့ ရေတဲ့သွားတဲ့ခြေရာဖြစ်သွားပြီဟင်ရေတဲ့သွားတဲ့ခြေရာထောက်တုံးတော့ဖြင့်သူ့လက်မလေးတည်းမရှိဘူးလားဟဲ့ဒီတို့တော့နှုတ်လိုက်တော့ချိန်ရှိသေးလားဟဲ့ဟုတ်ရှိတော့ဘူးဟုတ်ကလားတုံးတာတုံးလေးမဆွဲတဲ့နေရာဟဲ့ဒီလိုလိုတို့ကြမှာဟောမဖြစ်နိုင်ဘူးလားဟဲ့အဲလိုမြတ်တဲ့နေရာရောက်တဲ့ပုဂ္ဂိုလ်တယောက်ဒီဟုတ်ကလားဒါထပ်ကြိုးစားလိုက်ရင်တို့တဲ့နေတော့ကိုသူ့တမကိုဘိုးကြီးတဲ့ဖြစ်နိုင်မလား ဒီလိုဆိုအရိယာပုံကြည့်အောင်အရိယာဘဝလူသားဘဝမဖြစ်နိုင်ဘူးလားဒီလိုတို့အလံတကွန်လေးဒီလေရက်တိုက်အားကြောင့်တနွန့်တလူလူတက်တလို့ဟုတ်ကလားဒီတကွန်တိုင်းကိုကြည့်၍တို့တရားတည်လဲတက်လို့ဖြစ်ဟင်တိတဲ့အာကာရမယ်တင်နေဝရိယတွေကဟောတိတဲ့အာကာရမယ်အဲ့တော့ဒီတဏှာနဲ့ဝရိယဆိုတဲ့ယုံကြည်ခြင်းနဲ့ရဲတင်းခြင်းတစ်ခုပင်အားကောင်းလို့ရှိရင်တို့ကလူမှလူတို့မဖြစ်နိုင်ဘူး လူမှနတ်တို့ဟောအဲလူမှဓမ္မတို့ဟောတို့မဟုတ်ပုထုဇဉ်ပုံသားကနေအရိယပုံသားဟောဟိတက်ဖြစ်နေတာပဲဒါဘယ်သူလို့လို့ဖြစ်နေတာဟင်ဒီလိုယုံကြည်ချက်ရှိအောင်လို့အလံထူပေးထားတာပါဟုတ်ကလားဗျာဟင်အဲတကွန်တိုင်းတကွန်တိုင်းဒါတောင်တကွန်တိုင်းပြောတာမဟုတ်လားဟင်အဲ့တော့တို့ဒီတဲ့အဲဒါတခြားရွာတွေဟာလားတို့မြင်းကုန်းတွေလား ဟုတ်ကလားအဲတခြားရွာတွေကလည်းလေသွားကားသွားဖြာသွားဖြာလာနေမှာပါလေဟင်တို့အဖိုးပြားတို့မင်းကုန်းကတော့နေတိုင်းဒီမှာရှိတယ်တင်တယ်ဟင်ဒီမှာနေကြမှာလားတဲ့မိဘမှနေကြတာတွေမဟုတ်လားတကုံနိုင်ညနာမူနေမှာလားတကုံနိုင်ကြောပေးနေမှာဆောအားရညနေရပေးတိုင်းကို ဆက်လေသာပြင်းထိုင်ကုန်ပြီသူအဖိုးပြကြီးတော့ဟင်ဘယ်လိုအကျိုးပေးကြီးဟုတ်ကလားအာဒါကြီးမျက်လုံးနှလုံးကကြောမှာပေါက်သလားရှေ့မှာနောက်စီမှာပေါက်သလားရှေ့မှာပေါက်သလားရှေ့မှာပေါက်တော့ရပေါက်တော့နောက်စီမှာမျက်လုံးနှလုံးပါဘူးလားဟုတ်ပါဘူးဗျဒီလိုဆိုတပုံနိုင်မြင်ပါမလားမြင်မြင်ပါလေဒီလိုရှေ့ကမျက်လုံးနှလုံးအနေတော့မြင်မြင်ပါဟုတ်ပါဘူးအဖိုးပြားကြီးကကြောပေးနေတဲ့ဥစ္စာရှေ့မျက်လုံးကရှေ့မှာဥစ္စာနောက်စီမှာမျက်လုံးနှလုံးမပါဘဲနဲ့တပုံနိုင်မြင်ပါမလားမမြင်နိုင်ဘူးဗျာ ဟုတ်ကလားဗျဒီလိုဆိုယုံကြည်ခြင်းနဲ့ရေတင်းခြင်းဝင်နေမှာမလားဟုတ်ကလားအခုတော့တို့ရောအလံတကွန်ကြီးတော့စိုက်ထားပြီဟိုးပြားကြီးပဲလို့နေမတော့ဟင်နောက်စိနဲ့ကြည့်မလားရှေ့စိနဲ့ကြည့်မလားဒါမေးရမှာအာဟာရှေ့စိနဲ့ကြည့်ရမယ်ဟာလောကမီးရလောင်းနေတော့ဟုတ်ကလားဘယ်ကမီးရနဲ့လားလောင်းနေတော့ဖို့လူပဲကရင်သွားရလာရင် မယမနာတော့ခလုတ်တာပါဗျာဟုတ်ကလားမဟုတ်ဟုတ်တာပါဗျာဟုတ်မိနာရှို့တာလားတော့ဟုတ်ကလားမိနာရှို့တာလားတို့ကခေါင်းထုတ်ခံတာလားကိုကခေါင်းထုတ်ခံတာမိပြလားဖိုးပြပြလားဖိုးပြပြပါဗျာဟောဒါမြတ်လောဘလဲကြသေးသူကလောဘကမပြောတာလို့ပြောပြောတာလို့ကျွန်တော်ခင်ဗျားကျုပ်မတရားမပြောနဲ့ပြောမှာဟင်ခင်ဗျားကြီးကခေါင်းထုတ်ခံတာလို့ဟင်လောဘကလာကျွတ်တို့စကားပြောတာရင်ခင်ဗျားပြန်ကိုပြောမှာဟုတ်ကလားဗျာဟင်လောဘကြီးလို့ရမယ်ဆိုတို့ပါဝိုင်းကြည့်ပေးပါ ဟုတ်ကလားဗျလောဘကြီးလို့သိသွားဖြစ်နေဆိုရင်ပေါ့လေဟုတ်ကလားပြီးတော့လောဘကြီးလို့ဟုတ်ကလားကိုယ်ဖြစ်နေတဲ့ဘဝဟိုပြတနာတွေဟုတ်ကလားဘောဓာရိခါတွေထိုးလုံးမဲ့ဆိုတို့ဘာဝိုင်းကြည့်ပေးပါမယ်ဟုတ်ကလားဒီလောဘကြီးမှရမှာလားဝရိယကြီးမှရမှာလားအဲ့တော့လောဘနောက်ဆုံးလိုက်သားမှာဝရိယရှိတူပေးသားမှာဟုတ်ကလားဟဲ့ဟင်ဟုတ်ကလားဟဲ့ပြီးတော့မခံရရှိမှရမှာလားတို့ဟိုဘက်က ဟိုနောက်ကျောင်းကံပါမရမှာလားဟုတ်ကဲ့တို့မင်းကုန်းမပြောကြပါစို့အခုလေဟိုမိဘလက်ထဲနေတော့ငါသားတို့သမီးတို့တို့ငါတော့ကောက်အေးအေးပါပြောပြောပဲရှင်ရှင်ပါပဲဘာမှမရှိပါဘူးဟုတ်ကဲ့ဟေးအော်ဟောမရဟဲ့ဟောလင်းနဲ့ဆိုတဲ့အချိန်ကသာပြီးပြီးပေါအောင်လုပ်တဲ့သူကြီးတယ်ခင်းအောင်လုပ်သူဘယ်နှယောက်ပါတော့သူမင်းကုန်းလားတိုင်းအကုန်လုံးတစ်ထေးကြီးတယ်မင်းကုန်းဖြစ်ပလားမလုံလို့လားဘယ်လိုလုပ်တာပဲလေ တို့တော့ကန်လိုက်တို့နဲ့မလိုက်တို့ဆိုတာရှိသေးတယ်မှန်ပါပါဗျာဟင်အဲ့တော့မခံရစိတ်ကိုတို့အာဘဝမှာလားနောက်ကျောင်းကံနဲ့လက်ရှိကံကိုအာဘဝမှာလားဟုတ်ကလားဗျာနောက်ကျောင်းကံဘလောက်ရှိနေနေဒီဒီကတော့ကံကံချင်းထပ်ပြီးတော့ညားယူရမှာတန်ဟဲ့ဟုတ်ကလားဟဲ့ဟင်ပြီးတော့လူဘဝရောက်တာပြီအာကုသူကြောင့်ရောက်တာလားကုသူကြောင့်ရောက်တာလားကုသူသိကြောင့်တာမန်စိတ်မလုံဖြစ်နိုင်ဘူးဟုတ်ကလားဟင်ဒါနမပြုတုံးက ဟိုကောင်းတဲ့စိတ်ကလေးတင်တယ်ဟဲ့ဟိကံယုံတဲ့တရားလေးမရှိဘူးလားဟဲ့ဟိကောင်းတာလုံလုံကောင်းတာဖြစ်တယ်ဒါတော့တော့လူတိုင်းယုံပါတယ်ဟုတ်ကလားကံယုံတဲ့တရားလေးရှိပါလိမ့်မယ်အဲ့ဒီတရားတိုင်းနဲ့ဝရိယလေးနဲ့တွန်းအားပေးတာတင်တယ်ဟဲ့ဟုတ်ကလားအဲ့တော့တို့ကံလေးနဲ့ဝရိယတော့ရှိတယ်အတိတ်တုန်းကဟောဘယ်နေရာလေးကိုဘယ်လိုဘယ်လိုဒါနကြရင်တော့ဘက်နဲ့ဘက်နဲ့ညာလေးရောပါဘူးလားဒါလေးနဲ့ဖိုက်ခဲ့တာတိုက်ခဲ့တဲ့အတိတ်ကံပြောတာလေ ဟုတ်ကလားဟဲ့အတိတ်ကံကကောင်းတာနဲ့ပိုက်တာကိုဟိုတို့ဒီကမကောင်းတာနဲ့ဆွဲလို့ရပါမလားဟိလောဘရင်ပြီးဆိုရင်လားရနိုင်မလားဒေါသရင်ပြီးဆိုရင်လားမောဟရင်ပြီးဆိုရင်လားအရနိုင်ဘူးဗျဟုတ်ကလားကောင်းကံကိုကောင်းကံနဲ့များမှရတာတယ်နဲ့ဟုတ်ကလားတို့ရှိမှသိလားဒီတို့နယ်ဆိုရင်ဝီဦးဆရာတော်ဘုရားကြီးကိုလုံးမိသွားကြမှာပါမိသူတွေများတယ်တယ်နဲ့ဟုတ်ကလားဗျ သူ့မှာဖိုးခံနေအကုန်ဖယ်လိုက်တဲ့အတွက်သူ့အတိတ်ကသူ့ကလေးကောင်းကံတွေတက်မလာဘူးလားဟင်ဟင်မျောပါသေးလားဗျာဟင်မလို့တင်လေရလို့တင်လေဟင်မလို့တင်လေရတယ်ပဲဟုတ်ကလားတော်တော်တော့မတင်မလို့ရတယ်ပဲတင်လေအဲမခံကြီးလေးဟိုပယ်နိုင်လေးပူပြီးရိုးရှိလေးတင်လေအဲ့တော့ဒုရှိက ဝေဘူးဆရာတော်ဘုရားကြီးကစီဝါဖြစ်နေနေပြီးပြသွားပါတယ်စီဝါဖြစ်ခြင်းငါလိုလုတ်ဆိုတော့ မပြခဲ့ဘူးလားဟင်းအဖိုးကတော့နောက်စီနဲ့ကြည့်မှာပါဟင်းလားအဖိုးပြဟင်းလားပါသေးလားဗျာဟင်းမလို့ချင်ရရတယ်ထင်တယ်ဟင်းမလို့ချင်ရရတယ်ပဲဟုတ်ကလားတပတ်တော့မပြမလို့ရတယ်ပဲထင်တယ်အဲမကန်ကြီးလေးဟိုပယ်နိုင်လေးပူပြီးအကျိုးရှိလေးထင်တယ်အဲ့တော့ဒုရှိကဝေဘူးဖရာတော်ဖရာကြီးကစီးပွားဖြစ်နေနေပြီးပြသွားပါတယ် ပြီးသွားဖြစ်ခြင်းငါလိုလုပ်ဆိုတော့မပြရဘူးလားဟင်းအဖိုးကတော့နောက်စီပဲကြည့်မှာပါဟင်းလားအဖိုးပြဟင်းလားဝိဘုရားတော်ဘုရားကြီးကအစီဝဖြစ်နေနေဒီလောက်ကြပါတာမြင်လားမမမြင်ပါဘူးဗျအဖိုးအဲ့ဒီလည်းနောက်စိတ်ကြီးနဲ့ကြည့်မှာပါပဲဟင်ဟင်မြင်လားဟဲ့ဟင်တို့ရှိလောက်ကြပါတာလေပဇတ်ကမပြောတဲ့ဟုတ်ကလား ဟိကိုမူရနဲ့တရုတ်ဆောင်ပြသွားတဲ့ဟောတရားတွေမဟုတ်လားဟိအဲတို့ဒီပါတိကျင်လိုက်ကြတာဒီအကုန်လုံးဟုတ်ကလားဝေဘုစီဝဘသူနေတော့ဟိဟုတ်ကလားဝေဘုစီဝဘသူနေဘူးတို့တို့တို့နေလည်းပြောရတာပေါ့လေဟိတို့နေမှာဝေဘုစီဝမြင်ကြီးလားဟိတို့တလုံးနေလို့တို့မှာတိုက်တလုံးဖြစ်ဘူးတင်လေဟိဟိဝေဘူးနေချင်းညာချင်းတိုက်ကြဘယ်လိုလုပ်ဆောက်ဆောက်ပြသွားတော့ဟုတ်ကလားဟုတ်ကလားဟိ ဟောဗျာဟောခံလဲပါအောင်မှာဟုတ်ကလားဟဲ့ပြီးတော့သူကျွာထဲမှာပြောနေတဲ့ဒါကဘာဒါကညာအဲ့ဒါအဝိဇ္ဇာပြီးခေါ်တယ်လေဟုတ်ကလားအဲ့ဒီကတို့တတိလေးထောင်လိုက်တော့ညာတယ်လေဟဲ့အဝိဇ္ဇာရဲ့တိုင်းပဲညာဟုတ်ကလားအဲမသိတာရဲ့ဆန်းကျင်တဲ့ညံတဲ့နဲ့အဲ့တော့ညံလေးနဲ့စီပါရှာရင်ရောမသိမပန်းချင်းရတာပါနဲ့စီပါမဖြစ်နိုင်ဘူးလားနေဘူးတော့မသွားတဲ့နဲ့တော့စီပါမဖြစ်နိုင်ဘူးလားဟုတ်ကလားဗျာ အဲနိဗ္ဗာန်တော့တယ်ဒီကဖြစ်ပါလေကဟုတ်ကဲ့နိဗ္ဗာန်တော့မှဒီကဖြစ်တာမဟုတ်ပါဘူးကြာဟုတ်ကလားဗျညံပါရင်လေမတိမှုအဝိဇ္ဇာကိုပယ်နိုင်ရင်ဟုတ်ကလားဗျအဲ့တော့တို့လောဘဒေါသမောဟအဲ့ဒီအယုတ်တရားအကာဒုက္ခနာပဲတော့တရားဝရိယပါလေးတွေနဲ့လေဒီသူ့ကိုဟိုမြုပ်တာပြီးတော့ဒါညာဝရိယဒါလေးနဲ့ရှာလို့ရှိရင်တို့အတိတ်ကံတွေကပေါ်မလာနိုင်ဘူးလား ဟင်တို့တရားဓမ္မတွေကအတိတ်ကဘုရားဘယ်နှစုနေခဲ့တုံးဘယ်နှစုမမိခဲ့ကြဘူးလားအာအာမဖြစ်နိုင်ဘူးခင်ဗျားတို့ဟင်မတိလို့တာဖြစ်ရမှာလေဘယ်ဘဝဘယ်ကဘာကစတယ်မှမတူတယ်နဲ့တို့တို့ရဲ့ဘဝတတန်းကြီးတဏ္ဍကဘာရှိခဲ့ပြီလို့သိသလားဟုတ်ကလားအဲဒီခုလက်ရှိရှိတဲ့ကဘာလက်ရှိရှိတဲ့ဘဝမှာခင်ဗျားမြင်တာနဲ့ခူးကျင်တဲ့ ဘုရားတရားတော်နာကျင်တယ်ဘုရားဘာဝကကျင့်ယူခြင်းတယ်ဆိုတာအတိတ်ကမပါဘဲနဲ့ဖြစ်မလားဗျဟင်ခင်ဗျားတို့ဟိုဘယ်နဲ့ဆုဆုံးရတယ်လို့မသိတာပဲရှိတယ်ဟင်ငါတပါပေါင်းဘယ်လောက်မှန်မှန်တည်တယ်နဲ့လားဟုတ်ကလားဗျာအဲ့ဒီတုန်းကတို့ဟိုဘုရားရဲ့အဆုံးမဒီလို့သူ့ကဆောင်းလဲတဲ့ကာယိခါတို့ဘယ်လောက်များတော့ဘယ်လောက်များမထင်တော့ဟင်ဟင်ညာယိခါတို့ကဘယ်လောက်များမထင်တော့အဲဝရိယယိခါတို့ကဗျာ ရှိတာပဲလူတိုင်းလူတိုင်းဟုတ်ကလားမရှိတာမှမဟုတ်ပဲဟုတ်ကလားရှိတော့ရှိတာပဲအမိုက်ဖုံးနေလို့ထင်တယ်ဟင်ဒီအမိုက်ပုံနဲ့ရွှေဆိုရင်ဘယ်နဲ့တော့အယောင်ဝတ်ထတောက်နေသေးလားဒီအမိုက်ကတော့တခုလားဘယ်လောက်ဖုံးနေတော့ဟင်ဘယ်လောက်များတော့ဟုတ်ကလားဗျအေးတောင်းမပေါ်တာဗျဟုတ်ကလားအဲ့ဒါပေါ်အောင်ရလို့ပေါ်ပြန်တော့လေဟိုတို့ဘာတို့ကောင်းကံကောင်းကံနဲ့မညာပဲနဲ့ဟုတ်ကလား လောဘနဲ့ညားရတယ်ထင်တယ်အဲဒေါသနဲ့ကောမောဟနဲ့ကောအဲတော့ဗျာဓာတ်ကတော့တွားခြင်းမှာသမင်းတုံးကြီးခံနေတယ်လို့နေမှာပါဟင်ဒီဒုက္ခအကျိုးကတော့လိုက်ချင်တာထင်တယ်ဟဲ့လောဘခံထားလို့ဟုတ်ကလားဒေါသကြည်ခံထားလို့မောဟခံထားလို့တနေတော့ဟိအကျိုးတွေ့လားဟိဟိအကျိုးတွေ့လားမပေးနိုင်ဘူးဟောဝေဘူးဆရာတော်ဘုရားကြီးကြတော့အဲဒီသမင်းတုံးလေးဝန်လို့စိတ်တောက်ပြီးတော့ဟင် ဟင်တရာအာဝရိယအားတွေနဲ့ထင်တယ်ဟဲ့အဲ့ဒီဆေးတွေနဲ့ပေါက်ပြီးရှော့ချတော့ဘယ်နဲ့တော့တူကြတော့ဟင်ဒီဝါရင်ဖြစ်ဘူးလားဗျာဟင်အချမ်းရံနေဟောဗျာအကျော်တော်တွေဟောဗျာအေးအဲလိုကိုဖြစ်အောင်လို့တကွန်တိုင်ရလို့တို့လုပ်ထားတယ်ဟင်ဒီတကွန်ကြည့်ရအဲလိုတရာပိတ်နဲ့ရေတင်ကြည့်ရမယ်ဟုတ်ကလားဗျာယုံကြည်စိတ်နဲ့ရေတင်စိတ်ဟင်ဖြစ်နိုင်မှာမလားဟင်ပြီးတော့တကားတို့ တာဝါတနေကျွေချက်တူနဲ့တကွန်တိုင်းတယ်နဲ့ဒါပိသာသနာရှိသေးတယ်ဟုတ်ကလားသာသနာတော်တို့ဘာတော့အဖိုးပြားတို့ဒီလည်းမုတ်ဖတ်ထုတ်ကြည့်တယ်နဲ့ခဏလို့ခေါ်တော့ဘယ်လိုခေါ်တော့သာပနာတို့သာပနာတို့မှာအဖျားရဲ့အရေးရဲ့အလဲကောင်တဲ့တယ်ရဲ့သာပနာရှိတဲ့နေရာကိုဘယ်နေရာရတာရှိဟုတ်ကလားဟုတ်ကလားဗျအေးကြာသာပနာခေါ်လဲအဲ့ပါပဲ ခုတို့ဒီဌာပနာတိုင်းနေရာမှာအဲဘုရားယရနာတွေပေါ့ပါနိုင်လားအဲတရားယရနာတွေပေါ့အဲတန်ခါယရနာတွေပေါ့မပါနိုင်ဘူးဟုတ်ကဲ့အဲ့တော့ယရနာတွေရှိတဲ့နေရာမှာဌာပနာလို့ဌာနကုတိတိုင်းနေတူတူဌာပနာရှိရကြလေအဲ့တော့ဒီဘုရားအဲတရားတန်ခါဒီယရနာတွေကတို့အတိုင်းကမရှိတယ်လေတို့ရှိနေတဲ့ယရနာကတဘဝပဲတယ် သူကတန်တရာကောင်းပါနိုင်ဘူးလားနိဗ္ဗာန်တရားကောင်းပါနိုင်ဘူးလားဟဲ့ယရဏတဲ့တန်မှုဖြတ်နိုင်လားဟုတ်ဟင်ဗရဏတလုံးတန်မှုဖြတ်နိုင်တယ်ဘုရားယရဏတန်မှုဖြတ်လို့မရဘူးလေဟင်ညာတလုံးတန်မှုဖြတ်လို့ရပါတယ်တရားယရဏတန်မှုဖြတ်လို့ရဘူးလေအဲဟုတ်ကလားဗျာခြေတန်မှုဖြတ်လို့ရပါတယ်ဟုတ်ကလားသူ့တန်ခါရဲ့ပုံတန်မှုဖြတ်လို့ရနိုင်မှာမလားအဲ့ဒီယရဏတိထားတဲ့နေရာမှာဌာပနာလို့ပြောတာဟုတ်ကလားအဲ့ဒီဌာပနာဖြစ်တော့တို့တရားဓမ္မတိကမိမိတို့ညာမျိုးစုံဖြစ်တဲ့ ယရနာများနဲ့မပူဇော်ဘူးလားတို့မင်းဒိဋ္ဌခံကြည့်ခဲ့လေဟုတ်ကလားမိမိများနိုးဆုံးလေးယရနာတီနဲ့ဟုတ်ကလားလားသာသနာတော်ထင်မလားဟုတ်ကလားလားဘာလွတ်သာသနာတာတော့ဟင်ဘာများနိုးတာတော့ဟင်ဟင်သုံးမျိုးအဲ့ဒီမှာသာသနာနဲ့ပတ်သက်လို့သုံးမျိုးလို့သဘောထားတာဟင်ဘုရားရှင်ရဲ့အညာဆုံးယရနာတရားတော်ရဲ့အညာဆုံးယရနာတန်ခါအညာဆုံးယရနာကို မိမိတို့လူဘဝလောကီတိပိမှာဟိပရမညာတို့သိင်းတို့ယရနာခုနှစ်ပါးရှိပါလားညာတို့ကြောက်တို့တဝင်းတို့လေလူတို့ရဲ့တုံးဆောင်တယ်ဟဲ့လေလူဘဝမှာအဲပရမညာတစ်လုံးရှိရင်တဲ့တာသူကရောက်ကြလာရင်အိမ်လည်းဖြစ်တဲ့တိုက်လည်းဖြစ်တဲ့ကားလည်းဖြစ်တဲ့အကုန်ဖြစ်တယ်ဟုတ်ကလားယရနာလူဟာတုံးနိုင်တယ်တင်တယ်ဟဲ့အဲ့ဒါလူဘဝနဲ့အတုံးတဲ့လူယရနာမဟုတ်လားခြေတဲ့ဒီတိုင်းတယ်ညာတဲ့ဒီတိုင်းမဟုတ်လားအဲ့ဒီယရနာတွေလေဝိယတာပြီလေဟုတ်ကလား အဲ့တော့မိမိတို့လူတော်ဝရဲ့အများနှုံးဆုံးယရနာတွေပါလို့တော့မေ့ရင်အဲ့ဒီသိန်းတို့ရွှေတို့မြတို့ဗရမတို့ဒါတော့မပလိုက်ဒီအများနှုံးဆုံးယတနာတဲ့ကိုဖရာကိုပူ၍မြတ်နှုတ်ပါပြီဆိုပြီးအတိမတွေ့တာဖြစ်နေတယ်တပြည့်တော်တပြည့်တော်မတို့အများနှုံးဆုံးဖြစ်တဲ့လူအသုံးဆောင်ယရနာတဲ့တရားတော်ကိုအများနှုံးဆုံးပါဆိုပြီးဒါသာပနာရတယ်ဟဲ့ဒီတပြည့်တော်တပြည့်တော်မတို့လူဘဝမှာအများနှုံးဆုံးတဲ့ဟုတ်ကလားတန္တရာရိတ်ခါရင်မကဘူးနိဗ္ဗာန်ဖြစ်အောင်ရိတ်ခါဖြစ်မဲ့ဟုတ်ကလားဝေယတာဖြစ်မဲ့ တဏ္ဍယရဏကိုဒါနဲ့တို့အမှုတင်တာမဟုတ်လားဒါကလည်းဟိုဌာပနာရရဲ့နံပါတ်1ကြီးပဲဖြစ်တယ်လေဟုတ်ကလားဗျာဒုတိယကတော့ဘုရားတည်ရင်ဖြစ်တတ်ပါတယ်ဒိဋ္ဌာနဲ့ရှိဖြစ်ဘုရားများပူပြီးဖြစ်တတ်ပါတယ်ဟုတ်ကလားဟိုတစ္ဆာလည်းဆိုကြပါတယ်ရှိခိကလေဒီဘုရားကိုသူ့ဘုရားတော်ကိုကြည်ညိုလုံးလို့ဟိုဘုရားဖြစ်သေးတယ်ဖြစ်ဖို့ကတာမဟုတ်လား တပြည့်တော်တပြည့်တော်လူဘဝရောက်မှဒီဘုရားပြင်ရပါလို့ဤဟုတ်ကလားတပြည့်တော်လူဘဝမရမချင်းတပြည့်တော်မပြင်နိုင်မချင်းဒီဘုရားကိုဘသူမှပြင်လို့မရပါဘူးတပြည့်ပဋိဌာန်ရှိတယ်အဲ့လိုဘုရားကြတော့ဝိဇ္ဇာတော်ဝင်ပြင်လို့မရဘူးလို့ဆိုတယ်ဗျအဲ့တော့သူတကယ်လို့နောက်တစ်ခါလူလာဖြစ်ရင်သင်ရတာလည်းဖြစ်ကောင်းဖြစ်နေတာပဲလေဟိနော်ဒီလိုဒီကြီးကြီးဘုရားတော်နေတဲ့ဘဝကြီးတော့ဟုတ်မှာမဟုတ်တယ်နဲ့အဲ့ဒီခါမျိုးဆိုလို့ရှိရင်အဲ့ဒီမှာ သာသနာဖြစ်နေထားခဲ့ရင်ဆရာကပေါင်းချောက်ရပါလေသူလူဘဝရောက်လို့ဘုရားတော်မဲ့ဆိုဆရာကသူနည်းနဲ့သူယူပြီးတော့ပေးရပါလေအဲ့တော့နောက်တစ်ခါဘုရားတည်ဖို့လားဆိုတော့ဒုတိယယူပဲကျက်နေတဲ့သာသနာလုပ်ကြတာလေဟုတ်ကလားဗျာဒါဒုတိယယူပဲကျက်လေပြီးတော့တတိယသာသနာယူပဲကျက်ထားတာတို့ညာတော်အာဖြင့်အခုဒီကသာသနာတာဒီအကုန်လုံးသူ့နေရာသူဟိုကိုယ့်ဟာကိုယ်အိမ်မှာသိမချလို့ ဟိုစုထားတာလေးဒီပင်လေညီမမြုပ်ထားတာလေးဒီပင်လေပေးလို့ဆွဲနေရင်အဲ့ဒါလေးကိုသူ့မိရမိရကိုပေါင်းပြီးတော့ဟိုတောက်ဆက်ဆက်ပြီးတော့ဆောက်ရတယ်ဟိပြီးတော့ဟိုတို့တိုက်ခရားတို့ဘာတို့ဒါတွေလုံခြုံအောင်ဆိုဘုရားအောက်ပဲသွားဆိုရတယ်လို့ဆိုကြတယ်ဟိဘုရားတော်လုံခြုံတာမဟုတ်ဘူးလားအဲ့ဒီမှာအလှည့်ကြနေဆောက်ရတာမဟုတ်ဘူးလားဟုတ်ကလားဗျာဒီယရနာဒီဒီသူ့သူတည်ရေတကယ်လို့နောင်မထေရဘာဝနာမထေရရလို့ဘုရားပွင့်နေရင် ကျောင်းတော်ဆောက်ဖို့ရဆိုတဲ့အတိတ်ထံနဲ့လေဒီဟာတွေကိုစောင့်ပြီးတော့ဌာပနာရပါပဲဗျာတိုက်ဌာပနာသုံးမျိုးတယ်ဘုရားရဲ့ရတနာသုံးပါးပေါ်ကိုမိမိတို့အများနိုးဆုံးနဲ့ဟုတ်ကလားအများနိုးဆုံးတဲ့ကိုညာနိုးပါတယ်ဆိုတာတက်ပြပြတော့အားဖြင့်ဂုဏ်ကျူတော့အားဖြင့်ဌာပနာတာတည်းသုံးဖို့မိမိတို့နောက်တခါလူလာဖြစ်ရင်ဟုတ်ကလားဗျာဟင်မိမိဖရာမိမိပြန်တယ်တဲ့ခါရိတ်ခါပြတယ်နော် ဟင်းဒုမို့ရေနောင်သာသနာကြရင်ဖရာကြောင်းတော်ဆောက်ဖို့ရာအတွက်ရိတ်ခါထင်မလားဒါအတွက်နဲ့သာသနာတာဟင်အခုတို့ဒီတကွန်တိုင်းဥဆောင်နေတဲ့ပုဂ္ဂိုလ်ကတော့ဒီသုံးချက်တဲ့ဒါနဲ့ယူပြီးဟင်သာသနာတော့ဟင်ဒီတော့တို့ခြေဘူးတွေလည်းပါပါတယ်ဟိုဒါတို့တို့ဒီမှာကပီးတွေကပီးတွေနဲ့တွေ့ပါတယ်ဟင်သာသနာတွေပို့ထားကြတာလေဟင်အဲ့တော့ခင်ဗျားတို့သာသနာတုတ်ကဘာသာသနာတုတ်တွေတုတ် ဟင်အဲသာပနာတုတ်သုံးမျိုးထဲမှာဘယ်သာပနာတုတ်သုံးမျိုးလို့လာဘူးအဖိုးပြပြောပြခင်ဗျာရှိကခေါင်းကြောင်နေနေတာဟင်ခင်ဗျာပဲဒီတော့ခင်ဗျာပဲနေရမှာဟင်ဇာကျုပ်ငငယ်တော့ငါအတင်ပြောအောင်မယ်ဖိုးကျော်ရှင်ကြီးကပါလားမျက်နှာပူပါတယ်ဟင်အဖိုးကျော်ရှင်လည်းအဖိုးအဖိုးအဖိုးချပူလည်းရှိသေးတယ်ဟုတ်ကဲ့ ဟင်အဲအဲအဖိုးကျော်ရှင်ကကာလာသားကိုရဟင်အဖိုးချစ်ဘုရားကျင့်ဟိုရှင်လူတဲ့ကိုရဟုတ်ကလားရှင်လူတဲ့ဆိုတော့အဲ့ဒါတို့တို့ငယ်တုန်းကတော့တေသားထင်းထင်တယ်ဟိထင်းလေးခွဲဟိုဟာတို့မြေသားကိုမိတို့တင်းလောက်တာမဟုတ်လားသွားသွားပြီးခါလိုရတာလေဟင်တို့ထင်းတစီမှာတို့ငယ်တုန်းကတုံးကြလားဟင်ဒါလည်းပြရတာဟဲ့ဒါလေးနဲ့သွားသွားလိုရအဲ့တော့ဘုကျော်ရှင်ကတော့သူကတော့ကာလာသားဆိုတော့ရည်ရွယ်ချက်ရှိတဲ့ဘောဗျသူဟာနဲ့သူပြီးတရားရှိတဲ့ဘောဗျဟင်ဟင် အဲ့တော့ကလေးကလေးတွေညကလေးတွေဟုတ်ကလားဗျာတုတ်တကလေးတွေအဲဘာဝဲလာအဲ့တော့ဟိုကိုချစ်ပူကတော့ကြောင်းသားလူတော့ကလည်းကြောစင်ဝဲဝဲလာတော့ကိုဟုတ်ကလားဒီကြတော့ဖေဖရာကလည်းဖွားတင်ပြီးတရားအမေဦးကြီးတရားရှိဟင်ဟင်အဲ့တော့ကိုကြောစင်ဝဲတယ်လို့သူကလည်းဝဲလာတော့လေဒီကြတော့ဖွားတင်ပြီးတာသိနေတယ်ဟဲ့ကြောရှင်ဒီအမှန်ဝါတွေကပိုလေဟဲ့ချစ်ပူဒါတွေကဘာလို့ဖို့တော့ဆိုဒီဘူးလေးကြောစင်ဝဲလို့ဝဲလာတာပဲအခုသာပနာဒုက္ခဟော ကျော်ရှင်ဝင်လို့ဝယ်လာတာပဲလားဟုတ်ပြီကျော်ရှင်ဝင်လို့ဝယ်လာတာပဲမဟုတ်လားဟမ်တို့ပြောလို့နေမှာပါဗျာကျော်ရှင်ဝယ်လို့ဝယ်လာတာနဲ့တူပါတယ်တို့တော့ဟင်ဟုတ်ကလားရဲ့အဲ့တော့သူများလို့လို့လှုပ်တာဖြစ်ခင်လေဟင်သာသနာဒီကိစ္စဆောင်ရတော့သာသနာရဲ့အကြောင်းကိုတို့အကုန်သိရမယ်ဟုတ်ကလားမသိလို့ရှိရင်ဟုတ်ကလားကိုယ်ပစိုးတာကိုနင်းလဲအောင်မနော် ဟုတ်ကလားဟင်တန္တရာလဲတယ်ဆိုတာသူများချေထိုးလို့လဲတာမရှိပါဘူးကိုယ်ဆွဲလက်ကိုလဲရမှာဟင်ဟင်ဒီကနေ့ညလာဒီတဲ့ဒေတာမျိုးစုံကလာတာပါပဲပြောမှာပေါ့ဟိုတို့တို့မိခင်ကဟိုတကွန်းတိုင်းမှာဘာတွေထာပနာခဲ့တယ်မဟုတ်ဘူးလားအဲဒါလေးအာယုံကျူအာယုံကျူနဲ့ဒီကလည်းမစွဲခြင်းစွဲခြင်းအောင်လက်တို့ဦးမှာဗျဟုတ်ဒီကလည်းဇောမြင်နေတဲ့အချိန်ဆိုတာတို့ရေးလက်ကောင်းမှာဖုံပြက်နေတဲ့လူနဲ့ဘာထူဘူး အဲ့ဒီချိန်လေးမှာဘေးကဘာပြပြောဟိုတိချောင်းလေးတို့တိချောင်းလေးတို့ဘာတော့လဲဟိုငပြောတုံးတို့ငပြောတုံးပေါ့လေတွေ့တာမိတာဆွဲရမယ်ချိန်ဟုတ်ကလားဗျသူကြောင်းလာဖြစ်နေပြီလေဟုတ်ကလားရေလည်းကောင်ဖောင်ပြက်နေတာဟုတ်လားအဲ့တော့ဒီကနေပြီးတော့တကွန်တိုင်းမှာဘာလူခဲ့တယ်မဟုတ်ဘူးလားဒါပနာပစ္စည်းဘာရှိတယ်မဟုတ်ဘူးလားအာယုံပြုလေတင်ဘယ်ရောက်မယ်တင်ဘယ်ရောက်မယ်တင်တော့ဆိုဒီလိုမပြောလို့ရပြီသိရောက်နေပါပါဗျာဟာဟုတ်ကလားဗျဟင် အဲ့တော့တော့တို့တကွန်တိုင်းဆောင်ပြိတ္တာတွေဖြစ်ချင်မလားဟင်အဲ့တော့သူတို့ဘာတို့ကြောစင်ဝယ်တိုင်းမဝယ်ကြနဲ့ခင်ဗျားတို့ဟင်ဘာမကြောစင်ဝယ်တိုင်းဝယ်မှာမပြောရတာလေအဲ့တော့ဥထာပနာတို့ကိုလည်းကြည့်ကြအောင်ဘာထုတ်တော့ဆိုဟုတ်ကလားဗျာတော့ဒါလေးလေဌာပနာကိစ္စဖြစ်ရင်ဌာပနာကိစ္စသဘောပေါက်ကြပါဒီပြီးတော့လေခုနကတို့ဌာပနာတုံးကြီးရှင်းခဲ့ပြီတင်တယ်နိမိတော့နှစ်တရာလေးအာယုံပြုပြီးလောက်ကြပါ ပြေနာကြကုန်သာ